ကောရိန္သုဩဝါဒစာဒုတိယဆောင်ခန်းကြီး၄အငယ်၁မှ6ထိုကြောင့်ငါတို့သည် ထိုတို့သောတရားဤအမှုကို ဆောင်ရွက်တော်သူဖြစ်၍ဂုဏကျေးဇူးတော်ကိုခံရသည်နှင့်အညီအားလျော်စိတ်ပြည့်ခြင်းနှင့်ကင်းလွတ်ကြ၏စိတ်ကြွယ်ရရ၌ပြုသော ရှက်ဖွယ်သော အမှုများကိုပယ်ကြ၏ပရိယေကိုမတုံဘုရားသခင်နှုတ်ပတ်တရားတော်ကိုထိန်ွက်မှောက်လန့်ခြင်းမရှိတမာတရားကိုအတဲအလင်းဖော်ပြ၍ ဘုရားသခင်ရှေ့တော်၌လူအပေါင်းတို့၏စိတ်ထင်တိုင်းချီးမွမ်းဘွယ်သောအကျင့်ဓလေ့ကိုကျင့်ကြ၏။ငါတို့ဟောပြောသောဧဝံဂေလိတရားသည်ဖုံးအုပ်လျက်ရှိလျှင်၊ဆုံးရှုံးခြင်းသို့ရောက်သောသူတို့အားသာဖုံးအုပ်လျက်ရှိ၏။ထိုသို့မယုံကြည်သောသူတို့ကား၊ဘုရားသခင်၏ပုံသဏ္ဌာန်တော်တည်းဟူသောခရစ်တော်၏ဘုန်းအသရေနှင့်ပြည့်စုံသောဧဝံဂေလိတရား၏အရောင်သည်အလင်းကိုမပေးစေခြင်းငှါ၊ဤလောကကိုအစိုးရသောဘုရားသည် သူတို့၏ဉာဏ်မျက်စိကိုကွယ်စေ၏ငါတို့သည်ကိုယ်အကြောင်းကိုဟောပြောကြသည်မဟုတ်ယေရှုခရစ်သည်သခင်ဖြစ်တော်မူကြောင်းကို၎င်းငါတို့သည်ယေရှုအတွက်သင်တို့၏ကျွန်ဖြစ်ကြောင်းကို၎င်းဟောပြောကြ၏မှောင်မိုက်ထဲကအလင်းထွန်းလိမ့်မည်အကြောင်းမိန်တော်မူသောဘုရားသခင်သည်ယေရှုခရစ်၏မျက်နှာ၌ထွန်းလင်းသောဘုရားသခင်၏ဘုန်းတော်ကိုတည်သောဉာဏ်၏အယောင်ကိုပေးလိုသောငါငါတို့စိတ်နှလုံးထဲ၌အလင်းကိုထွန်းလင်းစေတော်မူ၏ အငယ်9မှ73သို့တော်လည်းတကိုးတော်ဤဂုံတရေသည်ငါတို့နှင့်မဆိုင်ဘုရားသခင်နှင့်ဆိုင်မိအကြောင်းထိုဘန္တာသည်မြေအိုးထဲမှထက်ထားလျက်ငါတို့၌ရှိ၏ငါတို့သည်အမျိုးမျိုးသောနှောက်ယှက်ခြင်းကိုခံရတော်လဲအကျိုးနည်းခြင်းတို့မရောက်မကြမ်းစီနိုင်အောင် ရှိတော်လဲစိတ်မပြဲညှင်းဆဲခြင်းကိုခံရတော်လဲရှုံးခြင်းမရှိ အောက်သို့လှဲခြင်းကိုခံရသော်လည်းဆုံးရာသို့မရောက်။သခင်ယေရှုသည် အသက်ရှင်တော်မူကြောင်းကိုငါတို့ကိုယ်ခန္ဓာ၌ထင်ရှားစေခြင်းငှါ၊ယေရှု၏သေတော်မူခြင်းကို အစဉ်မပြတ်ငါတို့၏ကိုယ်ခန္ဓာ၌ဆောင်ရကြ၏။အဘယ်သို့နည်းဟူမူကား၊ယေရှုသည် အသက်ရှင်တော်မူကြောင်းကိုငါတို့၏သေတတ်သောကိုယ်ခန္ဓာ၌ထင်ရှားစေခြင်းငှါ၊ငါတို့သည်အသက်ရှင်စဉ်တွင်ယေရှုကြောင့်သေခြင်း လက်သို့အစဉ်အပ်နှံခြင်းကို ခံရကြ၏။သို့ဖြစ်၍သေခြင်းတရားသည်ငါတို့၌ပြုပြင်တတ်၏။သင်တို့၌ကား၊အသက်ရှင်ခြင်းတရားသည်ပြုပြင်တတ်၏။ထိုသို့သောယုံကြည်ခြင်းစိတ်ရှိသည်ဖြစ်၍၊ငါသည်ယုံကြည်သောကြောင့်မြွက်ဆို၏ဟု ကျမ်းစာလာသည်နှင့်အညီ၊ငါတို့သည်ယုံကြည်ခြင်းစိတ်ရှိသောကြောင့်မြွက်ဆိုဟောပြောကြ၏။ သခင်ယေရှုကိုထမ်းမြောက်စေတော်မူသောသူသည်ယေရှုအားဖြင့်ငါတို့ကိုလည်းထမ်းမြောက်စေ၍တင်တို့နှင့်အတူအထံတော်၌တွင်တော်မူမည်ဟုငါတို့သိကြ၏အများသောသူတို့သည်ဂျေဇုတော်ကို ချီးမွမ်းသည်နှင့် ထိုကြွယ်ဝသောဂျေဇုတော်သည်ဖျားသခင်၏ဘုံတရီတော်ကိုထင်ရှားစေမိအကြောင်းခတ်သိမ်းသောအရာတို့သည်တင်တို့အဖို့အလို့ငါဖြစ်သည်ထိုကြောင့်ငါတို့သည်အာလျော့စိတ်ပြည့်ခြင်းနှင့် ကင်းလွတ်ကြ၏ငါတို့၏ပြင်လူသည်ဖောက်ပြန်ပျက်စီးခြင်းသို့ရောက်တော်လဲအတွင်းလူမူကားတနေ့ထက်တနေ့ပြုပြင်ခြင်းကိုခံရ၏အကြောင်းမူကားမျက်မှောက်၌ထင်ရှားသောအရာတို့သည်ခဏသာတည်၍မထင်ရှားသောအရာတို့သည် အစဉ်မြဲတည်ကြောင်းကိုငါတို့သည် ထောက်လျက်ထင်ရှားသောအရာတို့ကိုမကြည့်မမှတ်ဘဲမထင်ရှားသောအရာတို့ကို ကြည့်မှတ်ကြစဉ်အခါယခုခဏခံရ၍ ပေါ်ပါသောဆင်းရဲခြင်းဒုက္ခသည်အတိုင်းထက်အလွန်ကြီးမြတ်လေးလံသော နေဆထာဝရဘုံတရေကိုငါတို့အဖို့ဖြစ်စေတတ်၏